တံပကဝန္တာဟာဝန္တာမိသို့မဟုတ်ညာဝန္တာမိဆိုတာပေါ့ဒါတော့ဒီပြင်ဆရာတော်ဘုရားကြီးကတရားရှိခိုးဆိုတော့ရှိခိုးတာနဲ့မပါဘဲနဲ့ဘယ်လိုပြည့်စုံကိုပြစ်မလဲဆိုတာပေါ့လေယုံမမကင်းတဲ့အချက်မှာယုံမတွေကင်းသွားအောင်ဆိုပြီးတော့အဲနောက်ဆက်တွဲလိုက်တာလည်းထည့်လိုက်တာပါဠိတော်ရှင်ကတော့ဘုဒ္ဓသောဘကောဘောဓာရဲ့ဓမ္မတိတိဒါလောက်ပါပဲဒါလောက်အဲ့ဒါဓမ္မ ပစ္စကပရပိုက်ကဟုတ်လားဆက်ပြီးတော့ပြောနေလို့ရှိရင်သူကလည်းပဲဟိုမှာဝါရကျင်တော့ရှုံးတော့စစ်စစ်နဲ့ပုံပြီးတော့ပေါ့လေဟုတ်လားဒုမုခလက်သွေမင်းသားကမြတ်စွာဘုရားပစ္စကဆိုလို့ရှိရင်အခုဟာတက်မှလက်မှကျိုးတဲ့ပဇွန်လုံးလို့ဇနန်းလုံးလို့ရှင်းနေပါပြီတဲ့သူကဝါရရှုံးသွားပါပြီတော့ပစ္စကပရပိုက်ကဒုမုခအတာနေက ဒီကြောင့်စကားနဲ့ဟောလို့သူပြောနေတာဒီဘက်ကဝိရိယဘက်ကဝိရိယပြီးတော့မြတ်စွာဘုရားနဲ့လှည့်ပြီးတော့ဒါကြီးထားလိုက်ပါဗျာတဲ့သူကဒီကြောင့်စကားနဲ့ပြောနေတာပါတဲ့အရှင်ပြရဲ့တပည့်တွေကဘယ်လိုအတိုင်းအတာအားဖြင့်အရှင်ပြရဲ့သုံးသုံးမချက်ကိုခံယူပြီးအရှင်ပြရဲ့ဩဝါဒကိုလက်တွေ့ရှင်းသုံးပြီးရှင်ပြရဲ့သာသနာတော်မှာယုံမတန်တရားကြီးကင်းဒုလောဒုလောနဲ့ ဝင်ဝင်မှုတွေကင်းရဲရဲကြီးနဲ့ဒီတရားအမှန်ပါပဲဒီတရားငါတွေ့ရပြီအပယ်ဆင်းရဲကသာငါကျင့်လို့ပြီဆိုတာရဲရဲတော့အလိုမျိုးရောက်မြတ်စွာဘုရားမှာတပါအခြားကိုယ်ဝေကြံမရှိပဲနဲ့မြတ်စွာဘုရားကကိုယ်ဝေအားထားရရှိတဲ့အနေမျိုးပေါ့လေရောက်ရှိပြီးတော့ရှင်းထုတ်နိုင်ပါလေခရားဆိုတာပေါ့ဒီစကပရပိုက်ရဲ့သာဝကရှင်းမဖြစ်ပေါ့လေ

ဘောမှတွေ့တယ်ဆိုတော့ဒါယုံမသိသွားပြီပေါ့ငကူကသဘောမှမတွေ့သေးဘူးလေဒုက္ခဒုက္ခမှမတွေ့ဘူးဒုက္ခကြီးတာအတိအကျကိုလည်းမသိသေးဘူးဒုက္ခရဲ့အငြိမ့်ကဆင်းရဲငြိမ်းရာကိုဒီဖြစ်နေတဲ့ယုံနာနှစ်ပါးရဲ့အငြိမ့်ရာလည်းငြိမ်းရာအငြိမ့်တာလည်းမတွေ့သေးဘူးအဲ့ဒီအငြိမ့်ကရောက်ကြောင်းရှိပိုင်းပုပ္ပဗကံမဲ့ဥပဒနာမဲ့လည်းမသိသေးဘူးဥပဒနာမဲ့ပြည့်စုံပြီးတော့အရိယာမဲ့ဆိုတာလည်းပဲဒါလည်းပဲမပွားမိသေးဘူး တိပယ်စိုက်ပွားဆိုတဲ့အတိုင်းသစ္စာလေးပါးတရားတွေပိုင်ပိုင်ခြားခြားမြတ်စွာဘုရားဟောညွှန်တဲ့အတိုင်းလက်တွေ့ရှင်းသုံးမှုမရှိသေးလို့မသိသေးဘူးဆိုလို့ရှိရင်ဒါရီယာဟုတ်မှဟုတ်ရဲ့လားမဟုတ်ဘဲညာဖြစ်နေသလားဆိုတာပေါ့လေဒီကိစ္စတန်းလားရှိနေဟာယုံမှမှုရှိနေအခုတော့တကယ်တွေ့ပြီဆိုလို့ရှိရင်ဒိနာဝိသိကိစ္စတဲ့ယုံမှမှုတွေကူးမြောက်သွားပြီတဲ့ ယုံမတွေကုမြောက်သွားပြီဆိုတော့ဒီမှာဒုလောဒုလောနဲ့တွေးတော့တဲ့သဘောနဲ့ဒါလည်းကျင်းသွားပြီဟောအဲ့ဒါဝိကိကတံကတော့ခေါ်ဒုလောဒုလောနဲ့တွေးတော့မှုတွေလည်းမရှိတော့ဘူးတဲ့တွေးတော့မှုတွေမရှိတော့ဘူးဆိုတော့သူ့မှာသိချလက်ကြဖြစ်သွားပြီဟောသိချလက်ကြဖြစ်သွားပြီဆိုလို့ရှိရင်ဒီမှာရဲ့တော့ဒါမှန်တယ်ဟိမှန်တယ်ဒါသိဖန်တာပဲဆိုတာပေါ့ဒီလိုတည်းအမှန်တရားကအငိမ့်တာတွေးသွားပြီဆိုတော့အငိမ့်တာမတွေးသေးဘူးဆိုလို့ရှိရင်တက္ကရာကြီးနဲ့ဝိသိကိစ္စ ဒီတရားသူကြီးနှစ်ပါးကကုသနာမှာကပ်နေတော့ဒီတရားသူကြီးနှစ်ပါးကအဘယ်နဲ့ဆက်နေဟာအဘယ်နဲ့ဆက်သွယ်ပြီးပြီးပြီးတော့ဓမ္မလောဘဒေါသတွေဖြစ်ပြီးအဘယ်လားကြောင့်မကောင်းမှုကံတွေရှိလို့ရှိရင်အဘယ်ဘဝတွေကြာသွားနိုင်ပြီလဲအဲ့တော့ဓမ္မယုံမတွေကျင်းတော့အောင်အမြင်မှနေရသွားပြီဆိုလို့ရှိရင်အမြင်မှရတယ်ဆိုတဲ့ကောတက်ကားကြီးကျင်းသွားပြီအမြင်မှရတော့မျက်စိနဲ့ကြည်သွားပြီဆိုလို့ရှိရင်ဘယ်သူဝေတော့မလဲဥပိကိစ္စလည်းပဲဒီမှာကျော်လွန်သွားပြီပေါ့သူတော့သူတော့နဲ့

တရားမှန်တော့ဒီတရားမှန်ကိုဟောခဲ့ရက်သွားပြရလေဤကမှန်တယ်ဆိုတာဘုရားတကယ်ကုသရမှန်ပါပြီလေဆိုတာပေါ့ဟောရတာလည်းဖြစ်သွားတယ်အပ္ပဒတိစီရောအပ္ပဒတိစီရောဝိတာရတိဝိတာရတိအပ္ပဒတိစီရောတတ္တိကာကလေးဥရတတိတဲ့အဲ့ဒီလိုနေနိုင်ပါလေဆရာဆိုတာရက်သွားပြရတာဝကတူတယောက်ရဲ့ရက်သွားပြရပေါ်မှာမတုံမလို့စိတ်ဝင်ယုံကြည်တဲ့အနေမျိုးရောက်သွားတဲ့အဖြစ် တိုက်တာကိုမြည်ရည်ပြီးမိတ်ဆောက်ကြည့်တယ်မိတ်ဆောက်တဲ့အခါမှာမြတ်စွာဘုရားကဟောဒီတိုင်းသာဝကတူးတယောက်ကတဲ့ကိုယ်တိုင်ကိုယ်ကြအားထုတ်လို့သူ့မှာအဲအမြတ်ဆုံးအမြင်အမြတ်ဆုံးအကျင့်အမြတ်ဆုံးပေါ်လေးဓမ္မကိလေသာကလွတ်မြောက်မှုအဲ့ဒီသုံးမျိုးရှင်းသွားပြီဆိုလို့ရှိရင်อืมဘောဂဝါကျွန်းတို့များ၏အာတာကုတ်ကိုရရှိပြီးတော်မူသောသူမြတ်စွာဘုရားသည် ဘုရားသစ္စာလေးပါအမှန်တရားကိုပိုက်ကြခြင်းသိမြင်တော်မူပါသည်မြတ်စွာဘုရားကမှန်မြင်ပါပြီလေအမှန်မြင်ပါပြီလေဆိုတာပေါ့လေဒီမှာရှင်းပြီအမှန်မြင်ထားတဲ့အတိုင်းလည်းပဲတတ္တဝါတွေကိုအလားတူပဲသိမြင်ဖို့ရာပေါ့ဒီမှာအမှန်တရားကိုခေါ်ထားပါပြီလေခေါ်ထားပါပြီလေခေါ်တဲ့အတိုင်းငါတို့ရှင်းလို့ရှင်းလို့ရပါပြီလေဆိုတာအဲ့လိုဖြစ်သွားပြီလေဘောဓာယတတ္တဝါများရှင်းလို့သူအားလည်းအလားတူသိမြင်ရပါခြင်းတို့ငါ

ဖြစ်နိုင်တယ်များဖြစ်နိုင်ရက်ဒီအကုန်လုံးတမပြည့်စုံတယ်ဗျာတိုက်တာပြီးတော့ဗျာဟောတိုက်တာဘုံတနည်းကဓာတော်သောဘဂဝါဓမ္မထာယဓမ္မတိတိရှိသောဘဂဝါကျွန်ုပ်တို့များ၏အာတကုရာရှိတိတော်မူသောသူမြတ်စွာဘုရားသည်ဓာတော်ယူကြည့်တော်မူသည်ဖြစ်၍ယူကြည့်တော်မူသည်ဖြစ်၍မြတ်စွာဘုရားကဓာတဓာတယဉ်ကျေးဆိုတာက

တန်တော်ကိလေသာညင်ကြည့်ကိစဉ်ဝေးလျက်ညင်ကြည့်တော်မူသည်ရှိ၏မြတ်စွာဘုရားဒီဥစွာကိလေသာညင်ကြည့်ဒီကိစဉ်ကိစဉ်ဝေးအောင်လို့ရှင်းပြလိုက်တယ်ရှင်းပြလိုက်ဘာတွေရှင်းနော်နော်သီလအကျင့်သမာဓိအကျင့်ပညာအကျင့်ဒီအကျင့်တွေနဲ့ပဲခန္ဓာကိလေသာတွေကျရှားမှာကိုဒါဒီကိလေသာတွေကဘယ်ကလာတတ်တယ်ဆိုတော့ဉာဏ်ကလာတတ်တယ်လေကြားရကလာတတ်တယ်ဉာဏ်ကသိတွေ့ရကလာတတ်တယ် ပြီးတော့သိရလာတတ်တယ်ဈေးကျုပ်အားဖြင့်ဆိုလို့ရှိရင်တော့ဒီမှာ၄ဌာနပေါ့အကျေချက်လိုက်မယ်ဆိုလို့ရှိရင်တော့၆ဌာနလောက်ရှိအဲဒီမှာကတော့ချုပ်ပြီးတော့၄ဌာနအနေနဲ့ကြလိုက်ပါတယ်မြင်ကြတွေ့ရာကြံတိရာမှာတဲ့ဉာဏ်မှာမြင်ရတယ်ဆိုသိတာကြီးလာဖို့ဒါကတော့အသိချက်တွေရောမလိုပါဘူးဒီမှာမြင်သွားတဲ့အခါမှာမြင်တဲ့ခိုက်တာမှာသင်ရှားတဲ့ယုံနာသဘောမှန်တွေကို အကုန်သိအောင်ဒီရဲ့အတွက်ကြောင်းရသားကြီးတော့ကြောင်းရသားလိုက်ပြီးတော့မှတ်မိဘူးဆိုလို့ရှိရင်စိတ်ကြီးကြံကျဲသွားတာပေါ့စိတ်အဆူကြီးတွေကျဲသွားနေတာစိတ်အဆူကြီးကျဲသွားပြီဆိုလို့ရှိရင်မြဲတဲ့အာရုံနဲ့စပြီးကိလေသာတွေဖြစ်တတ်တယ်။စိတ်နဲ့တည်းအာရုံလေးတွေဆိုလို့ရှိရင်ကြိုက်မှုခေါ်တဲ့ဓမ္မလောဘကိလေသာဖြစ်သွားပြီလေ။မုန်းစရာအာရုံနဲ့တွေ့ပြီဆိုလို့ရှိရင်မုန်းမှုခေါ်တဲ့ဒေါသဖြစ်သွားပြီလေ။တွေးဝေးတရားအာရုံနဲ့တွေ့သွားပြီဆိုလို့ရှိရင်ဓမ္မစိတ်ကိုဆုံးမရအောင်အရှင်းပြအောင် မယူတတ်ဘူးဆိုလို့ရှိရင်တော့မသိဘူးဆိုလို့ရှိရင်တော့အလကားကစိတ်ကြီးပြူဝေပြီးတော့အတ္တမဒုက္ခနာခေါ်တယ်ဗောလေမောဟကြီးဖြစ်သွားတာပဲဒီနည်းနဲ့ပဲဒီမှာလောဘဒေါသမောဟကြီးပေါ့မြင်မှုနဲ့တပြီးတော့တတိမရှိဘူးဆိုလို့ရှိရင်တတိလို့တော့စိတ်အဆူကြီးပြလို့ရှိရင်ဒီလိုဖြစ်တဲ့ဖြစ်တတ်တာပဲတစ်ခါတစ်ခါလောဘကိလေသာတစ်ခါတစ်ခါဒေါသကိလေသာတစ်ခါတစ်ခါမောဟကိလေသာဒါဖြစ်တတ်တယ်အဲ့တော့မြတ်စွာဘုရားမှာတော့ မြင်မှုနဲ့စပြီးတော့အကုန်လုံးဒီမှာဗာကိလေသာမှမရှိဘူးလောဘကိလေသာလည်းမရှိဘူးဒေါသကိလေသာလည်းမရှိမောဟကိလေသာကိလေသာလည်းမရှိဘူးအဲ့ဒါတွေကုန်ခအောင်လို့ဒီမှာအပြည့်အဝမြတ်စွာဘုရားရှင်လုပ်ခဲ့တာလေသမီးမှုနဲ့စပြီးတော့ကိလေသာတွေမဖြစ်သလိုကြားမှုနဲ့စပြီးတော့ဖြစ်သလားဆိုတော့ကြားမှုနဲ့စပြီးတော့ကိလေသာမဖြစ်ဘူးအဲထို့အတူနာမှုစားမှုသိမှုခေါ်တဲ့ကမှာသိမှုနဲ့စပြီးတော့ကိလေသာတွေမဖြစ်ဘူးသိမှုနဲ့စပြီးတော့ကိလေသာတွေမဖြစ်ဘူး ဘာမှဓမ္မကိလေသာတွေမရှိဘူးမြတ်စွာဘုရားမှာအဲ့လိုကိလေသာတွေကင်းစင်ဝေးပြီးတော့သွားနေတာဒါပါဠိလိုဈာန်တအဲ့ဒါမှယူကြည့်တယ်နော်ကိလေသာတွေရှိနေလေလို့ရှင်တော့ဒါတော့မြင်ကြည့်မြင်ကြည့်သေးဘူးအဲ့ဒီကိလေသာလည်းပဲအကျဉ်းစားကိလေသာနဲ့အလားစားကိလေသာအနုစားကိလေသာဆိုတာရှိပါတယ်အကျဉ်းစားကိလေသာဆိုတာကလူလူကျူးကျူးပေါ့လေသောသောကာကတစ်ဖက်ဆုံးရောက်သွားတာကာကံရောက်ဝစီကံရောက်ဝစီကံရောက်တစ်ဖက်ဆုံးရောက်သွားတယ်အကျဉ်းစားကိလေသာတွေ အဲ့ဒါကုသေကမကိလေသာခေါ်ပါတယ်အဲ့ဒီလိုကိုနှုတ်တပည့်ဆုံးရောက်တာအနေမျိုးမရောက်ဘူးလေလို့စိတ်ထဲမှာဖြစ်နေတာလောဘဒေါသမောဟကိလေသာတွေဖြစ်နေတာအဲ့ဒါပိယုခဏကိလေသာခေါ်တာသူကတော့အလတ်စားပဲအဲ့လိုပိယုဒ္ဓကိလေသာအဆင့်ရောက်နိုင်လောက်အောင်ဓမ္မဓာတ်ခံဆိုတာရှိလူတရားဓာတ်ခံတဲ့မျိုးပေါ့မျိုးလေးရှိနေလို့မျိုးကနေပြီးတော့တစ်ဆင့်ဓမ္မစိတ်ထဲဖြစ်တဲ့ကိလေသာတွေအိယာမှာတစ်ဆင့်ဆက်ပြီးတော့ကာယကံမြောက်ဝိညာဉ်ကံမြောက်တပည့်ဆုံးရောက်ရတာပဲ အဲ့တော့မြတ်စွာဘုရားမှာတော့သီလဘက်ကလည်းပဲသူမတူတအောင်ကျင့်တော်မူတယ်သမာဓိဘက်ကလည်းပဲသူမတူတအောင်ကျင့်တော်မူတယ်ပညာဘက်ကလည်းပဲသူမတူတအောင်ကျင့်တော်မူတယ်သီလသမာဓိပညာဒီအကျင့်တရားတွေနဲ့อืมကျင့်သုံးလို့ရှိဥစွာတဲ့ကိုကမဲ့လေးပါးနဲ့ကိလေသာတွေအကြီးတန်းကျေချထားပြီးပြီကျေချထားပြီးပြီဆိုတော့ကြုံတွေ့ရတဲ့မြင်မှုကြားမှုတွေ့မှုပြုမှုတွေနဲ့စာပြီးတော့ ပါကိလေသာမှမရှိတော့ဘူးအဲ့လိုပါဠိကိလေသာမှမရှိဘဲနဲ့ရှိနေတဲ့ပုဂ္ဂိုလ်ဒန္တညီကျေစုလို့ခေါ်ပါတယ်နောက်လို့ဒန္တောညီကြတိရာဇန်တိရာမှာကိလေသာအငြိကျေးရှင်းရှင်းဝေးလျက်ညီကျေတော်မူပြီးရှိသေးတယ်ကိုယ်တိုင်မဲ့ဓမ္မကိလေသာညီမှုကြားမှုကျေးမှုအဲတိမှုနဲ့စပြီးတော့ဒီထောက်ဌာနဒီဌာနကဒီနေရာဌာနကိလေသာတွေဖြစ်တတ်တော့ ရားမဖြစ်ခင်ပေါ့လေအဲ့ဒါတကူပေါ့မက်ကြီးမထိုက်ခင်ပြူစွာမြတ်စွာဘုရားကိုရှင်းလုံးခဲ့တယ်ရှင်း30ခဏမှာလည်းပဲတပွဲဒုက္ခိတာကြီးကျင်းပြီးတော့နောက်ဆုံးမလေးပါရသွားတဲ့အခါမျိုးမှာလည်းပဲအပြီးတိုင်တာမှာရှိဒီကကြီးကျင်းပြီးတော့ပန့်ရှင်းတော်မူပြီးတော့တကယ်ယူပြတော်မူတဲ့ဒန္တာတဲ့ဒန္တာပုဂ္ဂိုလ်ဖြစ်ပါပြီလေစိတ်တန်းကြအရင်ကျေးဆုံးပုဂ္ဂိုလ်ကြီးဖြစ်ပါပြီလေဆိုတာပေါ့လေ ရှိဥစွာယဉ်ကျေးတဲ့ပုဂ္ဂိုလ်ရှင်ထားလိုက်တာကိုကမှမယဉ်ကျေးသေးပဲနဲ့သူများယဉ်ကျေးအောင်လုပ်တယ်ဆိုတဲ့ဟာဒါတဘာမှမကြောက်ဘူးလေအဲ့တော့သူများကိုလုံးစိတ်သုံးမျိုးလုံးကိလေသာအငြိကျေကင်းစင်ဝဲပြီးတော့ယဉ်ကျေးစေခြင်းဒီဆိုလို့ရှိရင်ရှိတန်းကကိုကယဉ်ကျေးကြရမှာပေါ့အဲ့တော့မြတ်စွာဘုရားကဝိနည်းတတ္တဝါများရဲ့ရှိကရှိပိုင်းကနေပြီးတော့ဒီမှာယဉ်ကျေးကြတော်မူတယ်ယဉ်ကျေးကြတော်မူပြီးတော့ကိုယ်တိုင်ပဲ အဲတကူကောင်းဆန်ဆန်နဲ့တဘာလေးကွက်ပြီးတော့ယဉ်ကျေးသလားဆိုတော့ဒီလိုမဟုတ်သေးဘူးကိုယ်တိုင်လည်းပဲယဉ်ကျေးတော်မူပြီးတော့ဓမ္မတာယတ္တဝါများကျွန်းတို့ကိုအားလည်းအလားတူစွာကိလေသာအငြိကြီးကင်းစင်ဝေးလျက်ယဉ်ကျေးကြပါစေကျုံးဟာဟောတတ္တဝါတွေလည်းပဲယဉ်ကြတွေ့ရကြံပြရမှာကိလေသာအငြိကြီးကင်းစင်ဝေးလျက်ယဉ်ကျေးကြဖို့ကိလေသာတွေကျင်းပြီးတော့ယဉ်ကျေးဖို့ရယဉ်ကျေးသွားဖို့ရ ဓမ္မဤပြည့်စရာတရားမှကိုဒီတိတိကရုဏာခြေစွာပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တဲ့အဲ့ဒီလိုအနေမျိုးနဲ့လည်းပဲလက်တွေ့ငါဖျားရဲ့ရှင်ကိုရောမြတ်ရဲ့သုံးဆုံးမချက်ကိုခံယူပြီးတော့ကျင့်သုံးနေတဲ့သာဝကဟာတဲ့ဒီလိုပေါ်တတ်တယ်ဘာဖြစ်လို့လဲအမြတ်ဆုံးသူမှအမြင်ရှိသွားပြီကျင့်သုံးတော့အမြတ်ဆုံးအမြင်ရှိသွားပြီ အမြတ်ဆုံးအမြင်ရှိနိုင်တော့အောင်လည်းပဲသူ့မှာအမြတ်ဆုံးအကျင့်လည်းပဲလက်ကင်ရှိသွားပြီအမြတ်ဆုံးအကျင့်ကိုလက်ကင်ပြီးတော့ကျင့်နေတော့ခုနသောသောဘိုင်းကပြောသလိုပေါ့ဒီကိလေသာ၃ချက်အကျန္တာသုတိကမကိလေသာအလတ်သဝိယုဌာဏကိလေသာအနုသာအနုတ္တိယကိလေသာတဲ့ဒါတွေကျင့်ပြီးတော့ဒီရဲ့ကိုလို့စိတ်၃မျိုးလုံးဟာကိလေသာအမြင်ကြီးရှင်းဝေးရှင်းကျဲပြီးတော့နေပါလား

မြတ်စွာဘုရားသစ္စကပရပိုက်ကိုပေါ့လေပါဝကသူတယောက်ရဲ့လက်တည်ကျင့်သုံးမှုနဲ့စပြီးတော့ပေါ့လေအမြတ်ဆုံးအမြင်အမြတ်ဆုံးအကျင့်အမြတ်ဆုံးကိလေသာမှလွတ်မြောက်မှုဆိုတဲ့အနေနဲ့ပေါ့တိုက်တာကြီးသုံးချက်သုံးချက်နဲ့ပဲမြတ်စွာဘုရားကတိုက်တာကြီးပြတာဘောဘဂဝါကျွန်တော်တို့များ၏အာတာကုဝေယသူဖြစ်တော်မူသောသူမြတ်စွာဘုရားသည်ဒါတော်မြတ်တရားကျန်တိယမှာကိလေသာအရေးကြီးကိစ္စဝိလေအရေးကြီးတော်မူသည်ဖြစ်

ဝန္တာမဟာယုတိညာနုလက်ဩမော၍ရှိခိုးပြုတော်ကြပါ၏ရှင်ဖရာမြတ်စွာဘုရားရဲ့တိုင်းတာပုံလေးပေါ့လေဘယ်လောက်အတိုင်းတာနဲ့သာဝကတုတယောက်ဟာမြတ်စွာဘုရားရဲ့သုဆုံးမချက်ကိုလက်တည်ခံယူပြီးတော့ရှင်းသုံးလို့ယုံမာတွေလွန်မြောက်လူတော်သူတော်နဲ့ကျွတ်တော်မှုတွေကျင်းပြီးတော့ ရဲရဲတော့အနေမျိုးဆက်ရောက်ပြီးတော့မြတ်စွာဘုရားမှာတပါအခြားကိုယ်ွယ်တရားမရှိတော့ဘဲနဲ့မြတ်စွာဘုရားသာလေးအကုရထားပြီးတော့ကျင့်သုံးနေနိုင်ပါလေဘုရားဆိုတဲ့ဒီစည်းလွယ်ပြီးတော့တောက်ထားချက်ကိုမြတ်စွာဘုရားကဟောဒီဇာတော်သောဘဂဝါဓမ္မထာယဓမ္မတိတိတိဆိုတဲ့တိုက်တာချက်ဟာလေးနဲ့ဒီမှာမိကြတယ်သိကောင်းတာဒီပတိဥဒနာကာရဆိုတာပေါ့ ဒီကကိုယ်ကိုယ်တိုင်အားထုတ်တဲ့အခါကျတော့သိနေတာပါပဲတကယ်လက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်တွေဆိုတွေ့နေတာပဲတော့မြင်နိုင်မှကြားနိုင်မှနားနိုင်မှစားနိုင်မှဒီတိုင်းမှဒီတိုင်းမှအကုန်လုံးပါတဲ့ကိုယ်နဲ့တိုက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေအဲသမာဓိဆိုင်ရာမဲ့ကိသီလဆိုင်ရာမဲ့ကိတရားတွေလည်းပဲပွားပြီးရှင်းနေပြီသမာဓိဆိုင်ရာမဲ့ကိတရားတွေလည်းပဲပွားနေပြီပညာဆိုင်ရာမဲ့ကိတရားတွေလည်းပွားနေပြီအကုန်လုံးပေါ့သီလရောသမာဓိရောပညာအကုန်လုံးဒီမှာသုံးနေတာ အကုန်လုံးသုံးနေတော့ဓမ္မသီလအဲသီလတရားတွေပွားလို့ရှိရင်ဝိသမကိလေသာတွေရှင်းနေတာပေါ့ဓမ္မတိတရားတွေကုသနာမှာရှင်းနေလို့ရှိရင်စိတ်သက်ရှင်းနေတဲ့ပယုတ်ကံတရားတွေပယုတ်တာရှိနေတာကိုရှင်းနေတာပဲအတိပညာတွေဖြစ်သွားပြီဆိုလို့ရှိရင်ဒီအာရမဏမိတရားကိလေသာတွေငြိမ့်နေတာပဲနောက်ဥပဒနာညာရှင်အစဉ်တိုင်းတက်ပြီးတော့ယုံနာနာမှာရှင်းနေတဲ့နိဗ္ဗာန်အငြိမ့်တာတွေ့သွားပြီဆိုလို့ရှိရင် အပယ်နဲ့တတ်တဲ့ဝိသေကမကိလေသာတွေကာယကံမြောက်ဝစီကံမြောက်ပေါ့လေတစ်ဖက်ဆုံးရောက်ဟိုတုန်းကကျွလွန်ခဲ့တဲ့ဟာတွေဟိုးနောက်နောက်ဘုရားကျွလွန်ခဲ့တဲ့ဟာတွေအဲ့ဒါကြီးလည်းပဲတခါတည်းဓမ္မအဲမက်ဒီလာနဲ့ဆယ်လိုက်တာဟဲ့စိတ်ထဲဖြစ်နေတဲ့ကိလေသာတွေလည်းပဲဓမ္မမက်သမာဓိနဲ့ပယ်လိုက်တာဟဲ့မျိုးအနေနဲ့အနုတ္တိယကိလေသာဓာတ်ပြီးဥပဒနာခိုက်တာမှလည်းပဲ ဒါမှအာရမဏုတ္တကိရိတာကြီးပြောတယ်လေဟောအရိယာမေခိုက်တာမှာတဏ္ဍာနုတ္တကိရိတာကြီးပြောတယ်ဒါကဒီဒီကိဋ္ဌာဘောအပယ်နဲ့တတ်တဲ့မြို့ကိရိတာကြီးတခါတည်းကမှပြောလိုက်တာယုံနာယုံနာနေနဲ့ပဲမြင်တော့တာပဲပုဂ္ဂိုလ်တ attva ငါဒီယောက်ျားမိမဆိုတဲ့အနေနဲ့ကအဲအဲ့ဒီလိုအလွဲမြင်တာမပေါ်တော့ဘူးဒိဋ္ဌိမပေါ်တော့ဘူးတဲ့ဒါဒိဋ္ဌိဘုရားမြင်လို့တရားမြင်ဆိုတဲ့အတိုင်းတော့ဘုရားဟုတ်မှန်ပါပြီလေဆိုတာ တရားပေါ်ရောတရားပေါ်ရောသံဃာပေါ်ပေါ်ရောပေါ်ယန္တနာသုံးပါးပေါ်မတုံ့လို့တက်ဝင်ပြီးတဲ့သရတရားတွေလည်းဒီမှာခိုင်မြဲသွားတော့ဒီဒီကိစ္စလည်းလုံရောက်သွားပြီဟောဟောဒီနည်းနဲ့ပဲဒီမှာဘုရားဟုတ်မှဟုတ်နေရလားဆိုတဲ့ဟာပေါ့သူတော့သူတော့နဲ့မူကွဲနိုင်တဲ့ဒီဒီကိစ္စကြီးရှင်းပြီပေါ့ရဲရဲတော့တာဟုတ်ပြီဒါမှန်ပြီငါရတဲ့တရားသိမှန်တာပဲဒီတရားကြီးရတာလို့ရှင်းရင်တော့ငါဒီအပင်မလားတော့ဘူးဆိုတာပေါ့လေရဲရဲတော့နေဝင်တဲ့အပိုင်ရောက်သွားတယ် လက်တိလက်မောင်းတောင်းတဲ့အပိုင်းရောက်သွားတာဟဲ့အဲ့ဒီပိုင်းမြောက်သေးဘူးဆိုလို့ရှိရင်တော့ငါဒီလဲသွားမလဲဆိုတာပေါ့လေအဲကြောက်ကြောက်လန့်လန့်ဖြစ်နေပြီဟဲ့ဘာဖြစ်လို့လဲဆိုတော့ဒီမှာအဲကြောက်လန့်ကြည့်တတ်တဲ့တရားတွေပေါ့ကုန်းမမကုန်သေးပဲဟုတ်အပင်နဲ့သက်တဲ့အဲကြောက်လန့်ကြည့်တတ်တဲ့တရားတွေသိမ့်ချောက်နေတဲ့တရားတွေကတော့မသက်တာဒီဒီကိစ္စပေါ့ဒီအပယ်အပယ်လားကြောင်းပေါ့လေဘာရကံကြီးရပြီးတဲ့လောဘဒေါသမောဟတွေရောဒါတွေပေါ့အပင်နဲ့သက်တဲ့ကုသိတာတွေကိုမှမกินသေးဘူးဆိုလို့ရှိရင်ဒီရတွေမกินသေးတော့ ဟိုတုန်းကလည်းပဲဒီမှာအပယ်လာကြောင့်မကောင်းမှုကံတွေလုပ်ခဲ့ပြီးနောက်လည်းပဲလုံးအောင်ပါပဲယခုဘဝမှာလည်းပဲဒါလုံးအောင်ပါပဲလုပ်နေတာပဲအဲ့ဒါတွေရှိလို့ရှိရင်ဒါဒီအကုသိုလ်ကံတွေအကျိုးပေးလို့ရှိရင်ငါအပယ်များသွားမလားဟဲ့ဆိုတာတစ်စိတ်တည်းတည်းလုံးလားဖြစ်နေရတာအဲခုနအပယ်လာကြောင့်မကောင်းမှုကံတွေရောအဲတက္ကရာကြီးဥစ္စိကိစ္စဘောလို့ဒီမှာအပင်နဲ့စပြီးတော့ချင်းချုပ်တဲ့တရားတွေကျင်းမှမကျင်းသေးပဲကိုတကယ်အငိမ့်တာကိုတွေ့သွားပြီဆိုလို့ရှိရင်တော့အဲဒီသောတပတ္တိမေက ခုနအပယ်နဲ့စပ်ပြီးတော့၆တဲ့တရားတွေကိုမှပယ်ရှားလိုက်တော့ငါသူအပယ်မလားတော့ဘူးရဲရဲတော့ဖြစ်သွားတယ်အဲ့ဒါဝိတာရိကပတ်တော့ရဲရဲတော့အနည်းမျိုးရောက်သွားတာတဲ့ဘုရားတရားတန်ခါယတနာသုံးပါးပေါ်မှာလည်းမသုံးလို့တက်ဝင်ယူကြည့်သွားတယ်ဆိုတော့အထူးသဖြင့်ဘုရားပေါ်မှာမသုံးလို့တက်ဝင်ယူကြည့်သွားတယ်ဆိုတော့အပ္ပဒပိစီယောဘုရားမှာတပါအခြားကိုးစားကြရမရှိပါဘူးဆိုတာပေါ့လေအဲ အရသာပဲငါကိုးစားစီအစ်စ်မှန်ပဲဆိုတာပေါ့အဲ့ဒီလိုအနေမျိုးရောက်သွားတာဒါတိုက်တာပြတာအဲ့ဒီလိုအနေမျိုးကိုယ်တိုင်ကိုယ်ကြအားထုတ်လို့ရှိရင်ကိုယ်တိုင်ပဲတည်နေပါရဲ့တကယ်ကိုပဲကိုယ်တိုင်ကမှဒါန္တညီကြီးသူပုဂ္ဂိုလ်ပုဂ္ဂိုလ်ရှိဝင်ဝင်သွားတာပါပဲဆိုရဟနာများလို့ဒီရိုက်ကြစီတတ်တဲ့ကိလေသာတွေအကုန်မခံနိုင်ကြအောင်တော့မှတရားတွေအားထုတ်လို့အ ਨੇ ဆုံးတစ်မဲ့တစ်ခုရသွားပြီဆိုလို့ရှိရင် ဒါပဲတဲ့တတ်တွေရင်းကြတဲ့တတ်တွေကိုမှကုံသွားတော့တော်တော်ကြီးရင်ကြီးသွားပြီအဲ့ဒီလိုအနေမျိုးမရောက်တော့မှတရားတော်တော်ကောင်းအားအားထုတ်တဲ့ပုဂ္ဂိုလ်ကနှုတ်မူရာတွေကိုမူရာတွေစိတ်ရည်စိတ်ဓာတ်မူရာတွေတော်တော်ကောင်းသွားပါလေတော်တော်ကောင်းသွားတယ်တော်တော်ကောင်းသွားတယ်ကရင်ကြီးသွားတာပဲလောကမှာရင်ကြီးမှုတို့ဘာတို့ညာတို့ကဩနေတာကဒါကအတန်ပဲရှိတာပဲအခုဒီလိုသတိပ္ပဏနေတဲ့ရောက်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်သုဆုံးမကျတဲ့အတိုင်း ငြိမ်းချမ်းတွေ့ရကြံသိရမှာကိလေသာအငြိမ်းကြီးကြီးကျင်ရအောင်ဆိုပြီးတော့အမြတ်ပြရှုမှတ်လို့ရှိအောင်လို့မှစိတ်ကလေးစိုက်ကြပြီးတော့သဘောမှန်နေပြီတိတိကြွားပြီးတော့ကိလေသာကျင်းအောင်လုပ်မှတာဒါမှတကယ်ရည်ကြီးမှုခေါ်တာအဲဒါလက်တွေ့ရှင်းတော့လို့ကိုယ်မှာလောဘဒေါသမောဟတွေရှင်းပြီးတော့ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေအနေနဲ့တကယ်ယဉ်ကျေးစေတတ်တဲ့တရားတွေကိုခေါ်ကြပြီးတော့ကိုယ်တိုင်ကိုယ်ကြဒီသားကယဉ်ကျေးကြတော်မူမြတ်စွာဘုရားတကယ်ထန်တာ ယဉ်ကျေးတဲ့ပုဂ္ဂိုလ်အရှင်းမှန်ပါရဲ့ဆိုတာပေါ့လေကိုယ်ကိုယ်ကိုလည်းပဲဓမ္မယဉ်ကျေးတဲ့ပုဂ္ဂိုလ်စီးရင်ဝင်ပြီးတော့ပေါ့လေမြတ်စွာဘုရားကလည်းပဲဓမ္မယဉ်ကျေးတဲ့ပုဂ္ဂိုလ်သူမြတ်တဲ့ပုဂ္ဂိုလ်သူပြောင်းနေတဲ့ဓမ္မရှင်ကြီးကအပိုင်းရောက်ပါတော့အဲဒီလိုမြတ်စွာဘုရားကဓမ္တော်သောဘဂဝါဓမ္မထာယဓမ္မတိတိတိဆိုတဲ့ဟာနဲ့သာဝကသူတယောက်ရဲ့အဲတရားအခြေအနေကိုဒီမှာတိုင်းတာပြီးတော့ပြရတယ် ပြီးတော့နောက်တစ်ခုနဲ့တိုင်းတာပြီးတော့ကြားလိုက်ပြီးတယ်သံတော်သောဘဂဝါသမထာယဓမ္မတိတိတိသောဘဂဝါကျွန်ုပ်တို့များ၏အာတကုဝယဖြစ်စီတော်မူသောသူမြတ်စွာဘုရားသည်သံတော်ယာကသာသာအလုချခြင်းတည်းရဲ့ညီတည်းတော်ညီတဲ့ညီတော်ညီသည်ဖြစ်၍သမထာယတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာညီတည်းညီကြပါစေတို့ငါ ဓမ္မညီသက်စီဟာတရားမှာကိုဒီတေတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏။မြတ်စွာဘုရားတန်တလည်းယူပါပြီလေ။တန်တတန်တကိလေသာဥပဒနာကိလေသာရင်းမြတ်စွာဘုရားမှာတော့တစ်စိတ်ပိုင်းကျင်းတာလားဆိုတော့တစ်စိတ်တစ်စိတ်ပိုင်းကျင်းတာအကုန်လုံးနေတာအကုန်လုံးဘာမှအကျဉ်းကြမရှိအကုန်လုံးနေတာ ငြိမ်းတာမှာကိလေသာတွေမဟုတ်ဘူးကိလေသာရှိခြင်းကအဲ့ဒီကိလေသာအကြောင်းပြုပြီးတော့အကျင့်ပါနေတဲ့ဝါဒနာပါဝါဒနာလေးတွေပါနေညာနာများမှာလည်းပဲအရတ္တမဲနဲ့ကိလေသာတွေအကုန်လုံးပယ်တာပါပဲကိလေသာတွေအကုန်လုံးငြိမ်းတာပါပဲမြတ်စွာဘုရားလည်းပဲကိလေသာတွေအကုန်လုံးငြိမ်းတာပဲအဲ့တော့ညာနာများကိလေသာငြိမ်းပုံနဲ့မြတ်စွာဘုရားကိလေသာငြိမ်းပုံဘယ်လိုကြွားချသလဲဆိုတော့

ဒီမှာပြီးဆိုကြပါစို့ဣရိနာဝသမထေရကြီးဟာသူကဇတ်မြင့်တဲ့ပုံနာမျိုးမှာပဲဘဝအဆက်ဆက်သူကဖြစ်ခဲ့တာပုံနာတွေဆိုတော့သူကဝိရကြံတတ်တော့ဘုံရနဲ့ခန့်နေဘူးသူတို့မှသာဓမ္မပစ္စတေကကြွားတဲ့ပုဂ္ဂိုလ်ကြီးဆိုပြီးတော့အမြင့်ရဆုံးသူကယူထားတာကျန်တဲ့ပုဂ္ဂိုလ်ကအကုန်လုံးလူယုတ်ကြီးကြီးအညံ့နေပြီးပဲဒီလိုတွေ့တာအဲပုမ္မာတဘာချာယမနာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်အညံ့ဝင်ကြီး အညသွင်းနေသွင်းထားတော့သူတိုင်းသူတိုင်းကဝတလဝတလအယုတ်ကောင်ကြီးအယုတ်ကောင်ကြီးဒီလိုခေါ်နေတယ်ဘဝပေါင်းများစွာဒီဝါသနာကဒီမာနပေါ့မာနအသိအဟုံးကပါခဲ့တော့နောက်ရဟနာဖြစ်သွားတဲ့အခါကျတော့ဒီမာနပုံသွားပါဘူးမာနမရှိတော့ဘူးမာနအရတမနဲ့ပယ်သလိုက်ပြီမယ်လို့မာနရှိခြင်းခါကခုနဝတလအယုတ်ကောင်ကြီးစသည်ဟောလိမ့် ညီများကိုပြောဆိုခဲ့တယ်နှုတ်ကျူးလေးဒါရှိတယ်နှုတ်ကျိုးနေတာလေနှုတ်ကျိုးနေသူကဝါသနာပါလို့ပါစိတ်ကတော့ရှိကြတာမဟုတ်ပါဘူးဆိုတာပေါ့လေဝါသနာဝါသနာလေးအဲ့ဒီဝါသနာလေးကမကုန်ဘူးဉာဏ်နဲ့မကိလေသာတော့ကုန်တဲ့အဲ့ဒီဝါသနာလေးမကုန်ဘူးတဲ့ဒီလိုဆိုပါတယ်အဲမြတ်စွာဘုရားများမှာတော့မျိုးကုန်ဘူးအကုန်လုံးအဲ့ဒီဝါသနာပါတဲ့ခါလည်းမရှိတော့ကိလေသာရှိခြင်းကအဲခုန အကျင့်ပါနေတဲ့နှုတ်မူရကိုယ်မူရလေးအဲ့ဒါတွေပါလည်းဘာမှမကြဘူးအဲ့ဒါတွေပါကုလုံးကုံတာတဲ့ငြိမ်တာမှအတော်ငြိမ်တာပဲအာကြီးဟုတ်လားတော့သန္တသန္တော်ကြီးလေးသန္တော်ရာကသာသာအလုံးကြကျင်လေငြိမ်တယ်ရင်တော်ကြီးကြီးဖြစ်ရင်ငြိမ်သွားတာကြုံပြရတဲ့အာရုံနဲ့စပြီးတော့ရာဂပြည့်စရာဆိုလို့ရှိရင်စိတ်ကလှုပ်ရှားတယ်လှုပ်ရှားတယ်မြတ်စွာဘုရားမှာတော့ဘလောက်ပင်ရာဂပြည့်စရာအာရုံနဲ့ကြုံပြကြုံပြရာဂနဲ့ တ်မဲ့ပြီးတော့ထုတ်ချတာမရှိငြိမ့်ပတိတိုင်းပတိတိုင်းဒီလေးုံမှာမြတ်စွာဘုရားသိက္ခာသာမာနသမီးတွေကလာပြီးတော့မှကားရောက်တယ်။ကာမပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့စိတ်တွေလှုပ်ရှားပြီးတော့အကြီးကျယ်ဟောကာယကံမြောက်ဒီကံမြောက်ဒါတစ်သက်ဆုံးရောက်သွားနိုင်တာပဲ။မြတ်စွာဘုရားမှာတော့ဘာမှမဖြစ်ဘူး။ဘာမှမဖြစ်ကြဘူး။ တော့မဂ္ဂဏီပုံသားကြီးကလည်းကြည့်ပါလားသူသမီးမြတ်စွာဘုရားနဲ့ထိုက်တန်တာပဲဆိုပြီးလာပြီးတော့ဆက်တာဆက်တယ်ကမြတ်စွာဘုရားဘာတုံလို့ဘူးဘာတုံလို့ရာဂတိကျာနဲ့လာပြီးတော့ဆက်ပြီးမယ်လို့ရာဂတိကျာတွေနဲ့ကြုံကြိုက်မယ်လို့မြတ်စွာဘုရားမှာတုံလို့ခြင်းမရှိဘူးအဲ့ဒါတန်တတ်ရာဂမကိနိုင်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ရာဂတိကျာနဲ့တွားပြီးတော့ပြစ်လိုက်လို့ရှိရင်နည်းနည်းလေးလှုပ်ရှားတာလို့ဆိုလို့ရဒါလေးစိတ်ဝင်စားပြီးတော့ကိုက အဲစဉ်းစားနေမယ်ဆိုလို့ရှိရင်ပိုးလှုပ်ရှားလာတယ်ဟောနှုတ်ကဒါလည်းစိတ်ထဲတယ်မဟုတ်ဘူးနှုတ်ကပါတဲ့ခါလေးရောက်လာတယ်နင်းဘယ်လိုထင်တာပဲဘယ်လိုပဲဘယ်ပါပဲဆိုတာပြောလာတယ်အဲကိုယ်ကလည်းပဲလှုပ်လှုပ်ရှားရှားဖြစ်လာတယ်စိတ်လှုပ်ရှားတော့ကိုယ်လည်းလှုပ်ရှားရောဟောအမျက်စွာပြားမှာတော့နည်းနည်းလေးတောင်မှရာဂတိပြန်နဲ့ကြုံကြပြီမယ်လို့ရာဂရာဂနဲ့စိတ်လှုပ်ရှားတာမရှိအဲ့ဒါသန္တာဆိုတာရာဂတိပြန်နဲ့ကြုံကြတဲ့အခါမှာ ရာဂနဲ့စိတ်လုံရှားတယ်လို့ရှိတယ်လို့ဒေါသကြီးကြာနေနဲ့အဲမနစ်မြို့ကြာနေနဲ့တွေ့တဲ့အခါကျတော့ဒေါသဒေါသတွေဝင်ပြီးတော့လှုပ်ရှားသလားဆိုအဲ့ဒါလည်းမလှုပ်ရှားဘူးဘာမှမလှုပ်ရှားဘူးကိလေသာနဲ့ပတ်သက်ပြီးတော့ဘာမှသူမှစိတ်လှုပ်ရှားတာမရှိဘူးတဲ့ဒါအဲ့ဒါကိုတန်တခေါ်ပါတယ်ဘဂဝါကျွန်တော်တို့များဤအာတကုဝရရှိပြီးတော်မူတော်သူများစွာပြသည်တန်တော်ຢာကသာကားဆိုတာသဆိုတာအကုန်သိရင်ကျန်တဲ့သိကြတယ်ပြောရမယ် တန်တော်ရာဂသတာအလုတ်ကြကင်းလျက်ရင်တည်းရေးတော်မူသည်ရှိ၏မြတ်စွာဘုရားခန္ဓာဤတော်မူပါပေရဲ့သူညရင်တည်းရင်းအောင်လုပ်တယ်ဆိုတာမျိုးရှိတာနေပြီးတော့သူကရင်တည်းရင်းအောင်ကြရတာဟုတ်ဒါမှသဘာဝကျတာသုံးမလို့ရှိရင်သဘာဝမကျဘူးသူခွင့်ယူယောဂီတွေတရားထုတ်တယ်လေအစပိုင်းကတော့လူပေါင်းလောကက မြေကောင်းကြကောင်းနာကောင်းရတာမှအသိပေကောင်းခေါ်တဲ့ကာမဂုဏ်အာယုန်လေးကစိတ်ခွာပြီးတော့လာခဲ့ရတာကိုကကိုပါခွာပြီးတော့ဒီမှာတရားဌာနရောက်နေရတာပဲဒီတော့ကာမဂုဏ်အာယုန်လေးကြိုက်နေတဲ့ဗေဂတိစိတ်ဟာအဲဒီကာမဂုဏ်အာယုန်လေးကခွာလိုက်တယ်ဆိုတော့ဒီထဲကငါကုန်းမော်ဆက်တင်လိုက်တဲ့အခါကျဆက်တက်ပြီးသွားတယ်အခဏတိုင်းစိတ်ကယုံနေတဲ့ကာမဂုဏ်အာယုန်လှုပ်ရှားနေတာကိုယ်ရဲ့တိုက်ပြီးတော့ပေါ်တိုင်းအာယုန်ကိုအထူးလေးပြီးတော့မှတ်ဘူးဆိုလို့ရှိရင်တော့ သွားနေကြအတိုင်းပဲခွန်ကြီးတော်ကြီးတော်စုဆိုတဲ့အတိုင်းသွားနေတာပဲအမနာကိုတခါတည်းအကျိတ်နဲ့ကိုယ်နဲ့စိတ်ရအောင်အားထုတ်လို့သူသူချာချာကြီးဖြစ်လာတာအထူးသဖြင့်ဆိုလို့ချင်းဒီခါတုဘက်ကညာပိုင်းရောက်သွားတဲ့အခါမှာဓဝါ၆ပါးကသင်ဟလာတဲ့အာယုန်နဲ့စပြီးတော့ပေါ့လေຢာကနဲ့လှုပ်ရှားပြီးတော့ဝမ်းသာတာလည်းမရှိဘူးဒေါသနဲ့လှုပ်ရှားပြီးတော့စိတ်လုံးမချမ်းသာတာလည်းမရှိဘူး ဓမ္မအညီအမျှပေါ့ဥပက္ခကဆိုတာဥပက္ခကအညီအမျှရှိတဲ့သဘောလေးရှိတာဘာဖြစ်လို့အညီအမျှရှိနိုင်တဲ့ရစိတ်ကလေးထားနိုင်ရတယ်လဲဆိုတော့တတော်တမ္ပသာနောဆိုတာတတော်အမျက်မပြမှတ်ရပြီးတော့တမ္ပသာနောမှတ်မိတဲ့အာရုံလေးတွေရဲ့သဘာဝရောသူတို့ရဲ့မမြဲပုံအာဟုဇရာမဟုတ်ပုံကသူသဘောတိုင်းဖြစ်ပုံလေးတွေရောသိနေနေတာတဲ့အမျက်မပြမှတ်တော့မှတ်မိတဲ့ အာယုံရဲ့သဘာဝလက္ခဏာလည်းသိပြီးတော့သူတို့ရဲ့မျက်စိရဲ့သဘောပဲဆိုတာဒါလည်းဒီပမင်းကြီးရာသိနေလို့မသိလို့ကောင်းတာလေးကြီးတွေ့ပြီးတော့ဓမ္မຢာကနဲ့ဝန်တော်ဆိုဖြစ်ရတာပဲအခုတော့အမှန်တိုင်းရှုမှပြီးတော့အမှန်တိုင်းကြည့်နေတော့တွေ့ကြလည်းတွေ့လည်းပဲဟောတွေ့မှုຢာကပြင်းပြီးတော့ဝတ်တာတဲ့သဘောမျိုးလည်းဖြစ်တော့စိတ်ဆိုးစရာပယ်စရာလည်းတွေ့ပြီးတော့ဗောလေဓမ္မဒေါသစိတ်လုံးမချမ်းသာဘူးဗောလေဓမ္မ အဲ့ဒါလို့ဒီလိုလည်းမရှိတော့ဘူးတို့ဘာရှိနေလဲဥပက္ခကောတဲ့ဒီကလေးကအဲအလဲအလတ်သဘောရှိနေတာအဲ့ဒီကကြလို့ရှိရောကြီးဟာငါစိတ်ကြီးတဲငြိမ်ပါလားငါစိတ်ကြီးလှုပ်ရှားတရားအာယုနဲ့တွေ့တာတော့မှမလှုပ်ရှားပဲနဲ့တဲငြိမ်ပါလားတဲငြိမ်ပါလားဆိုတာအဲ့ဒီကိုဖြစ်သွားတာအဲ့ဒီခါကျမှမြတ်စွာဘုရားဟာတကယ်ကိုပဲတန်တမြင်တတ်တော်မူပါပြီလေ ဇာကတရဲ့ကိလေသာထုတ်ထားတဲ့ကျိုးနဲ့မြင်တဲ့တော်မူပါပြီလေအဲဒီလိုတတ္တဝါတွေကအစရှိတဲ့ကိလေသာတွေနဲ့လှုပ်ရှားပြီးတော့လှုပ်ရှားမှုတွေမဖြစ်အောင်လို့မြင်တဲ့ရအောင်လို့မြင်တဲ့ဖြေရောက်လက္ခဏာတွေပညာအကျင့်ကောင်းတွေဟောကြတော်မူပါပြီလေဟောကြတဲ့အတိုင်းငါရှင်းသုံးရပါပြီလေဆိုတာပေါ့လေမြတ်စွာဘုရားရဲ့တန်တဂုံတော်တွေကိုယ်တိုင်ကိုယ်ကြအားထုတ်လို့မိမိရဲ့စိတ်ထိုက်တန်မှမြငြိမ့်တဲ့အနေမျိုးနဲ့ သင်ဟပ်ပြီးတော့ကြည့်လိုက်တဲ့အခါမြတ်စွာဘုရားဂုံတော်ကြီးအလိုလိုပေါ်လာတာဒီတော့တစ္ဆကပရပိုက်ကဘလောက်အတိုင်းအတာအားဖြင့်သာဝကတူတယောက်ရဲ့မြတ်စွာဘုရားရဲ့သုဆုံးမချက်ကိုလက်ကြည့်ရှင်သုံးတဲ့အနေမျိုးရောက်ရှိရောယုံမတမယတွေလုံးဒုတော်မှုတွေလည်းပဲကျင်းမဲ့ရဲရဲတော့ပေါ့လေအနေမျိုးရောက်ရှိပြီးတော့မြတ်စွာဘုရားမှာတပါအခြားပုဂ္ဂိုလ်ကြီးကုသကြရမရှိတဲ့ အနေမျိုးဖြစ်ပြီးတော့ရှင်းသုံးနိုင်ပါကလေးဆိုတဲ့စိုက်တာစိတ်ကလေးကိုမြတ်စွာဘုရားကဟောဒီသံတော်သောဘဂဝါသမထာယဓမ္မတိတိတိဆိုတဲ့စကားလေးနဲ့သာဝကတူတယောက်ရဲ့အခြေအနေကိုဘောဒီကမှာတိုက်တာပြီးတော့ကြားတာစိတ်ရှိကြတာသံတော်သောဘဂဝါသမထာယဓမ္မတိတိတိသောဘဂဝါကျွန်ုပ်တို့များ၏အာတကုဝေယရှိကြတော်မူသောသူမြတ်စွာဘုရားသည်သံတော်ရာဂသာသာ အလုံးကြခြင်းလေရဲ့ မြင်တည်းတော့မကြည့်ဘူးဖြစ်လေသမထာယတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာမြင်တည်းရပါသည်တို့ဟာဓမ္မညင်တဲ့စီရန်တရားမှန်ကိုဓမ္မညင်တဲ့စီရန်အကျင့်မှန်ကိုဒီတိတိကရုဏာရှိစွာပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်သမဂဝန္တာတတော်ထင်ရှားသူမြတ်စွာဘုရားသခင်ကိုမယကျွန်ုပ်တို့သည်ဝန္တာမဝန္တာမ ယူရင်းညာလို့လက်အုံမိုး၍ရှိခိုးပူဇော်ကြပါ၏ခရာအဲ့ဒီတန်တဂုံတော်ဒီပေါ်ပုံကတော့မိမိကိုယ်တိုင်အားထုတ်လို့ဝိပဿနာဉာဏ်ဤတော်တော်လေးရင့်ကျက်သွားပြီဆိုလို့ရှိရင်တော့ဒါထူးကြပါလေဒီတော့ဖြင့် ဒီခါရုပ္ပခါညာပိုင်းတော့ရောက်သွားလို့ရှိရင်အမှန်တရားတွေ့ကြတယ်ခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းသတ္တလူပ္ပခါဆိုတာပေါ့လေအင်္ဂါ6ပါးနဲ့ပြည့်စုံတဲ့သတ္တလူပ္ပခါအဲ့ဒီပိုင်းရောက်သွားလို့ရှိရင်မြတ်စွာဘုရားရဲ့သန္တဆိုတာနာသိကြပါသက္ကုဏရူပတိတ်တဝါလေဝတုနောဟောတိနာတုံနောဥပကကောဝိရတိတတော်တမ္ပသံတော်တဲ့သက္ကုဏမျက်စိမြင်ဝါမြူတိစိတ်ဖြင့်ရူပတိတ်တဝါအသင်းတစ်ခုကိုမြင်လတ်တော် ဒီဝတ္တုနောဟောတိတတ်မဲ့လည်းရဝတ္တောင်ရောက်ရှိခြင်းလည်းမရှိပါဘူးနတ်တော်မနောဟောတိမနစ်သက်စရာအာယုံနဲ့တွေ့ပြီးတော့စိတ်ကြည့်ကြပြီးတော့သိလို့မချမ်းသာဘူးလည်းမရှိပါဘူးတဲ့တို့ဘာဖြစ်နေတယ်လဲဆိုတော့ဥပေက္ခကောဝေရတိအညီမြကျွလည်းရနေနိုင်ပါ၏အညီမြကျွနေတယ်စိတ်ကြီးကကြားကြအကျက်ကြီးနေတယ် ဟိုဘက်လည်းမလိုက်ဘူးဒီဘက်လည်းမလိုက်ဘူးပေါ့လေဘက်မလိုက်တဲ့သဘောလေးအပက်ကပဋိစ္စခေါ်ပါတယ်ဘက်မလိုက်တဲ့သဘောလေးဖြစ်နေတာတဲ့ဘက်မလိုက်တဲ့သဘောအနေမျိုးရောက်ကြီးမှတ်တဲ့အနေမျိုးရောက်အောင်မလုံချတဲ့အနေမျိုးရောက်အောင်ရိုးတက်တဲ့အနေမျိုးရောက်အောင်ဘာလုပ်ရလဲသတ္တသမ္မာသာတော့မှတ်နေလို့ပေါ်တဲ့ဟာလေးမှတ်နေညီလိုက်ညီလိုက်နေမှတ်နေတော့ညီလိုက်ညီလိုက်မှတ်နေတော့မမှတ်လို့ရှိရင်စိတ်အထူးကြီးကျဲသွားတာပဲမှတ်တော့ စိတ်ကဓမ္မသူ့ခဲလာတာပဲမမှန်ရင်စိတ်ပြန်ကျဲတယ်မှတ်တော့ဓမ္မသူ့ခဲလာတယ်ဓမ္မတိဖြစ်လာဓမ္မတိဖြစ်လာတာဒီမြင်တဲ့ခိုက်တာမှသင်ရှားတယ်ကျုပ်သဘောနာသဘောလေးတွေပမင်းချာတည်တယ်ညီပြီးတော့ကြောက်သွားတာလေးတွေတည်တယ်မမြဲပုံလေးတွေအာကိုစရာမဟုတ်ပုံလေးတွေသူသဘောတည်းဖြစ်ပုံလေးတွေတည်လာတယ်အဲ့တော့အမှားတိုင်းဓမ္မပိုင်ပိုင်ချာချာကိုယ်ပြာတည်နေတော့မတိလို့ုံတွေ့ရတဲ့အာရုံနဲ့စပြီးတော့ဒီမှာတတ်မဲ့ပြီးတော့ຢာကနဲ့ကျုံလို့တဲ့အပိုင်ဝတ်တာတဲ့ပိုင်ရောက်လာတယ်။ အခုသိသွားတာအဲ့ဒီတုံလို့တဲ့ဘက်မရှိဘူးငြိမ်းနဲ့သိထူးကြတာဘာမှမထူးဘူးစိတ်ကလေးရစိတ်ကမင်းညွတ်ပြအောင်နဲ့တွေ့သွားပြီဆိုလို့ရှိရင်လည်းထောက်လဲဆိုဒီလိုမဖြစ်ဘူးအမကလေးကမှဥလိုက်တာမကလေးဥတော်မှဟောမြင်ပြီးတော့မြင်ပြီးတော့ကြောက်သွားမြင်ပြီးတော့ကြောက်သွားတော့မင်းညွတ်ပြနဲ့တွေ့လည်းပဲသူကဘာမှမဖြစ်စိတ်ကြီးကြိုက်ပြီးတော့စိတ်လုံးမချတာမရှိတော့ဒါမြင်မှုနဲ့စပ်ပြီးတော့အင်္ဂါတရားပေါ်လို့ဥပ္ပခာအင်္ဂါတရားပေါ် တို့သူပဲကြားမှုနဲ့စားပြီးတော့လည်းဒီတိုင်းပဲနားမှုနဲ့စားပြီးတော့လည်းဒီတိုင်းပဲစားမှုနဲ့စားပြီးတော့လည်းဒီတိုင်းပဲသိမှုနဲ့စားပြီးတော့လည်းဒီတိုင်းပဲသိမှုနဲ့စားပြီးတော့ဒီတိုင်းပဲဓဝါ၆ပါးမှာအာယု၆ပါးကျင်ဟလာလို့ရှိရင်အမျက်မပြတ်တမှာတွဲရဲစွာရှိမှကိုသဘောမှန်လေးပြီးပြီဆိုလို့ရှိရင်ဒီတိုင်းဒီတိုင်းဟာယာကတတ်မဲ့ပြီးတော့ဝန်တာမှုဖြစ်ပုံလေးတွေသိတိကြိုက်ပြီးတော့သိလို့မချမ်းသာဘူးသိလို့မချမ်းသာဘူးဆိုဖြစ်ပုံလေးတွေအလဲအလဘဲမလိုက်ဆင်းတဲ့ ဒါမှဥပ္ပခောဥပ္ပခါသဘောမျိုးကိုဖြစ်ပုံလေးအမှန်ထိရှားတယ်အဲဒါတန်တဥပ္ပခါကိုတန်တလို့ဆိုထားပါတယ်အဲသင်သင်မြင်ကရှိမှသာမှန်စွာသိပါသည်ဝတ္တမခက်စိတ်မပြတ်ရှုရလေးလေးနေတဲ့ညာနာသူယောဂီသူရှိရင်ဖြစ်နိုင်တယ်အဲဒီကရလို့သူယောဂီနဲ့ကျန်ကများတာကဘုံတင်ရှိပြီးသားတယ်ယဟနာစိတ်နဲ့ဘာမှမထားဘူးယဟနာများဟာသူတရားအောင်နေတဲ့စပြီးတော့ ခုနလောဘမဖြစ်ဒေါသမဖြစ်မောဟလည်းမဖြစ်သူ့နေတော့မောဟလည်းမဖြစ်ပေါ့လေယောဂီကလည်းပဲဒီပိုင်းရောက်လာပြီဆိုလို့ရှိရင်လောဘလည်းမရှိဒေါသလည်းမရှိမောဟလည်းမရှိအလဲလက်သဘောလေးဖြစ်တယ်ငြိမ်သက်ဉာဏ်သာသိနေဘာမှမထားတဲ့အဲ့ဒီခါကျမှမြတ်စွာဘုရားသန္တာကိုလေကောင်းကောင်းပေါ်တာကျဲအဲ့ဒါလေးခွင့်ပြုပြီးကြတော့ကြာပြီအဲသုံးမဩဝါဒပေးထားတဲ့အတိုင်းလိုက်ပြီးလက်ကြံတာ သိမြင်ကာသိမှတ်ကာမှန်စွာသိပါစေသိမြင်ကာသိမှတ်ကာမှန်စွာသိပါစေသိမြင်ကာသိမှတ်ကာမှန်စွာသိပါစေ Thank you. မ်းသာမဖဲစိတ်မပြေရှုလျက်လိလူလေးဝမ်းသာမဖဲစိတ်မပြေရှုလျက်လိလူလေးဝမ်းသာမဖဲစိတ်မပြေရှုလျက်လိလူလေး တွင်ယောဂီရှင်ပြုလျင်ဖြစ်နိုင်လေဒါနာတွင်ယောဂီရှင်ပြုလျင်ဖြစ်နိုင်လေဒါနာတွင်ယောဂီရှင်ပြုလျင်ဖြစ်နိုင်လေ